မနေ့ကကမသုဒ္ဒသမ္မာဒိဋ္ဌိခြေခံပြီးတော့ဒီကမသုဒ္ဒသမ္မာဒိဋ္ဌိပါမခုနကပြီးကောင်းကျိုးရတတ်တယ်ဆိုရပြီးဆိုရတတ်တယ်ဆိုတဲ့ယုံကြည်မှုဖြစ်နိုင်ပါတယ် အတိညာရှိလို့ယုံကြည်ပြီဆိုလို့ရှိရင်အမှားတွေကိုရှောင်ဖို့ရအတွက်စန္ဒလည်းဖြစ်လာတာပဲတတိတတိတော့ရှောင်မယ်ဆိုတော့လေအမှန်တွေကိုဆောင်ဖို့ရကျင့်သုံးဖို့ရအတွက်လည်းပဲစန္ဒကြီးဖြစ်လာတာတတိတတိမိမိတဏ္ဍမှာဖြစ်စီမယ်ပွားစီမယ်ကြည်အောင်ထွားအောင်ရအောင်ပြုလုပ်မယ်ဆိုတော့ ဒီလိုဆန္ဒတွေလည်းဖြစ်လာတာပဲအဲဆန္ဒဖြစ်လို့ရှိရင်လက်ရှိမပြောပါလို့တဲ့ဆန္ဒအဲမပြောပါလို့တဲ့ချမ်းသာကိုစွန့်လို့တော့ပါပဲမပြောပါလို့တဲ့ချမ်းသာလေးမှာတွဲနေလို့ရှိရင်သူ့ရဲ့အဆုမြင်တဲ့အမဂန်ကျရှိတဲ့ချမ်းသာမရနိုင်ဘူး တရှိချမ်းသာလေးပဲစွန့်နိုင်မှာဒီစုမှုရအတွက်တော့တတိရှိရတယ်တတိဆိုတော့ဝိရိယပါပဲကျေရည်စွန့်ခဲ့လို့ဘဝအတွက်အမျက်ထုတ်ရာဌာနရောက်ပြီဆိုလို့ရှိရင်တော့ရှင်ဒီမှန်နေလေ့လာတာပဲဘဝရှင်တန်နေမြင့်မှုရပေါ့လေအဲလေ့လာလို့ရှိရင် ကျင်ပြီးမှမသိလို့ရှိရင်လေးလာခြင်းဖြင့်ဉာဏ်လေးလာဆွေးနွေးလေးလာကြီးရှိလေးလာခြင်းဖြင့်ပေါ့ကျင်ပြီးမှမသိတာပြောက်သွားတယ်သိပြီဆိုလို့ရှိရင်တော့ကျင့်ဖို့ပဲရှိတော့တာပါတတိရှိလာတော့တာပဲသမာဓိလည်းရှိလာတော့တာပဲဒီလိုလည်းပဲချိန်ဆပြီးတော့မှတ်နေတော့အောင်ရမရှိနေလည်းတဲ့ပြီးတော့ အဋ္ဌညာလေးမှန်မှန်ကန်ကန်ဟောလိဋ္ဌညာလေးအစစ်စစ်ဖြစ်လာတော့တာဒါနိယမကြီးပဲဒီလမ်းကြောင်းကအလွဲရမရှိဘူးမှာဒီလမ်းကြောင်းတိုင်းသွားမှာပဲတော့အဲဒီကနေပြီးတော့ကံလန်းလိုက်တဲ့အတွက်ဒါကဒီလပေါ့လေဒါလေးလောက်ပေါ့လေ အဲဒါကတော့လူဘဝနတ်ဘဝပဲဇံလာလိုက်တဲ့အတွက်စံတရားတွေအထုလို့လောကီဇံတွေရပြီဆိုရင်ဆံရဘုံဘဝမှာတတန်းရှိရှိနေရတော့လေတော့ဒါပေမဲ့လူကိလေသာမျိုးကမပြတ်တဲ့အတွက် ဟောကြီးတော်ကြီးတော့လားမယူရလို့ပြောတယ်တော့ကြီးတော့အဲကိလေသာမျိုးကမပြတ်တဲ့အတွက်ဘဝဇန်အရှိန်ကုန်တဲ့အခါမှာအောက်တန်းစားဘဝထိလည်းရောက်နိုင်သေးတော့ချမ်းသာကြီးပွားမှုခင်းတဲ့အောက်တန်းအချဆုံးဘဝလည်းရောက်နိုင်သေးတော့ အဲ့တော့အဲ့ဒါလည်းစဉ်းစားရအောင်ဒီလိုကိလေသာမျိုးတွေကိုနှိမ့်နှင်းအပြတ်ရှင်းနိုင်တဲ့ဉာဏ်လည်းရောက်လိုက်ရတာပဲအဲ့ဒီဉာဏ်လည်းရောက်လိုက်လို့ရှိရင်အတိဉာဏ်လေးရဖြစ်ဖြစ်နေတော့မတိလို့တွေ့တာလေမတိလို့ဆွဲလန်းတာတွေပေါ့လေကိလေသာကိုအပြတ်ပုံလေး ကိလေသာကိုပြတ်တော့ကာမကိုပြတ်ပုံလေးတွေကာမကိုပြတ်တော့ဥပါကကိုပြတ်ပုံလေးတွေပေါ့လေဝိသေယသုံးပါးပြတ်ပုံလေးတွေပေါ့လေအရိယဆက်ပြီးတော့ပြောတော့ပါတယ်ယောဂီတွေလည်းကိုယ်တို့ရဲ့နှိုက်ရှင်ပြီးတော့သိလောက်ပါတယ်အဲဒီညာလမ်းကြောင်းကလည်းပဲလမ်းနှစ်သွယ်ပေါ့လေလမ်းသွယ်လေးတွေခေါ်ရရတာ ဝိပဿနာလမ်းကြောင်းတဏိပုပ္ပဘာကလောကီလမ်းကြောင်းပေါ်လေပုပ္ပဘာကလောကီလမ်းကြောင်းလဲလို့ရှိရင်အရိယမကလမ်းကြီးပေါ်ပြီးတော့ပေါ်လေတကယ်အင်းကြီးတဲ့နိဗ္ဗာန်လည်းပဲတွေ့သွားနိုင်တော့ပါပဲအဲဒီအရိယမကလမ်းကြောင်းကြီးကတော့တမင်ပေါ်အောင်လုပ်နေဖို့မလိုပါဘူးပုပ္ပဘာကမဲ့ လမ်းမှလျှောက်လို့ရှိရင်ဥပဒနာညာဆုံးတာနဲ့ပဲအရိယာမေလမ်းကြောင်းကြီးလိုလိုပေါ်လာတော့တာပါအဲပေါ်လာလို့ရှိရင်အပဝတ္တပေါ့လေယုံနာတရားတွေကလည်းပြည့်ကြီးသွားတဲ့ချိန်တကယ်ချမ်းသာတွေ့သွားနိုင်တာပါပဲဒီမှာအဲဒါမလေးကအဲဒါလေးနဲ့ပြတ်သွားပါတယ်ဒီနေ့ ဆက်ပြီးတော့စာတုနဲ့လက်တွေ့ပေါင်းစပ်ပြီးတော့ပြောပါအောင်မယ်အထင်ရှားဆုံးပုံစံကတော့မမကနေပြီးတော့ထိုင်ရှားတဲ့အခါမှာထင်ရှားပါတယ်ဘောင်းပဲကိုမှတ်တာလည်းပဲထင်ရှားပါတယ်ဒါပေမဲ့သူကတော့လည်းရိုးသွားပြီ ထိုင်ချတဲ့ကာလမှာထိုင်ကျင်တဲ့စိတ်အဆွေတွေဖြစ်နေတယ်။အဲဒါအတိပါတော့သူကနာမလို့ခေါ်ပါတယ်။နာမောလေ။ထိုင်တာကတော့ရုပ်ပေါ့။ထိုင်ကျင်တဲ့စိတ်အဆွေရောက်အောက်ကိုလေးပြီးတော့တောင့်တင်းပြီးတော့ပါလေ။ ဖြစ်ဖြစ်သွားတာတွေဒါသင်ရှားပါလေအဲဒီကယုတ်တရားတွေခေါ်ပါလေအတိမရှိဘူးသူကတော့ပြီးတော့ထိုင်စက္ကန့်နဲ့ထိုင်နေတာကနံထိုင်တာကယုတ်အဲဒီခါမှာထိုင်နေတာနဲ့ထိုင်တာပဲဒါပဲပေါ်နေတယ်ဒါပဲထင်ရှားတယ်ဘယ်သူမှငြင်းလို့မရဘူး နာဟနာပဲပုဂ္ဂိုလ်တ attva မဟုတ်ဘူးဒီထဲမှာလည်းပဲជីវအတ္တမပါဘူးတိတတ်တဲ့သဘောသက်သက်ပဲတဖြည်းဖြည်းလေးပြီးတော့တောင့်တင်းပြီးတော့ကျသွားတယ်ရုပ်အစစ်စစ်ဆိုတော့လည်းပဲဒါလည်းရုပ်သဘောသက်သက်ပဲအဲ့ဒီထဲမှာအဲ့ဒီဟာက ပုဂ္ဂိုလ်လည်းမဟုတ်တ attva လည်းမဟုတ်ဘူးအသက်ရှင်နေတဲ့အကောင်ဝင်လို့ အကောင်လည်းမဟုတ်ဘူးရုပ်တက်တက်ပဲအဲဒါထိုင်ရှားစေကာလမှာအကျဉ်းစာအားဖြင့်ရုပ်နဲ့တာဒီလိုမျိုးပဲနာနဲ့ရုပ်ဒီလိုမျိုးပဲဒီလိုကြီးရလည်းပဲတန်ကြီးနဲ့စိတ်အဆင့်စီရလည်းပဲပေါ်ပြီးတော့ပြောက် ပေါ်ပြီးတော့ပြောက်ဆိုအဆင့်စီဖြစ်တယ်။တရုပ်အဆင့်စီရလည်းပဲဒုတိယကောင်ပဲပေါ်ပြီးတော့ပြောက်လာ။ ဒီအချင်းရာတွေလည်းထင်ရှားတယ်ဖြစ်ခဲ့ရှုမှသဘာဝမြင်တယ်ဆိုတာကလေသူဖြစ်ခဲ့ရှုလို့ရှိရင်နံသဘာဝနဲ့ယုတ်သဘာဝတွေသိလာတာပါလားဒီတော့ထိုင်စေကနာနဲ့ထိုင်ကျင်တာကနံထိုင်တာကယုတ်အတ္တကောင်မဟုတ်အသက်ကောင်မဟုတ် ပေါ်ရဏနဲ့ယုတ်ပြီးပေါ်နေရတာနာနဲ့ယုတ်တရားတွေအဲ့ဒီနာနဲ့ယုတ်အရှိတရားတွေကြည့်ကျင်လို့ရှိရင်ထိုင်စေကာလမှာလည်းပြီးတော့ရှိရတာပဲဘယ်လိုမိသားရှိမလဲထိုင်တယ်ထိုင်တယ်ပေါ့သူပေါ်တဲ့တိုင်းမှာအမိသားရတာပဲအမိလေးရတော့တက်ပြီးတော့မှားရပါတယ် စာပြေစာမှာအက္ခရာအတန်အက္ခရာအတန်တို့ကလေးတွေပေါ့လေ ABC ဒီစာတွေပေါ့လေအဲစီတီကဲ့သို့ RCT ရဲ့သူစာတွေပေါ့အတန်တို့ကလေးတွေပေါ့ဒါလေးစလုံးအတန်တို့ကလေးစလုံးကုန်းအတန်တို့ကလေးတွေနောက်တော့ဝိဇ္ဇတို့အတန်တို့ကလေးတွေပေါ့လေသမဖတ်တတ်ကြတယ်အဲ့ဒီအတန်လေးတွေထွက်ထွက်ပြီးတော့ဖတ်ရတယ်ဒါမှ အတန်ကွဲတာတဘူးလည်းတော့အတန်ကွဲတာစိတ်နဲ့ကြည့်ခေါ်လို့ရအောင်စိတ်နဲ့အတန်ထွက်လို့ရအောင်နှုတ်ကကိုထွက်ရတာပဲတော့ချုပ်ရလေနှုတ်ကထွက်ပြီးတော့ဖတ်ဖတ်ရတာနှုတ်ဆိုတာလည်းပဲအတန်ထွက်အောင်တော့မဟုတ်ပါဘူးစိတ်တက်တဲ့နေပါပဲစိတ်တက်တဲ့အညီတက်ရတော့ဒါမှကိုယ်ကိုပြသိနိုင်တာပဲတော့ မယုတ်ဖို့စေရှုမှတ်ခွဲတိုင်းနေထိုင်နေဆိုတော့ကြည်ချင်းကြည်ချင်းဖြည်းဖြည်းလုပ်ရမယ်ယူသေးသေးလုပ်ရမယ်စိတ်ဆက်မရမလားလုပ်ရမယ်ဒီမှာအားဆိုင်မှုနဲ့ချိန်ကားခဲ့မှုတွေပါရမှာအဲဒီလိုအမြတ်မှတ်နေရပါ အဲ့ဒီတတိလည်းဖြစ်လာတာပဲစိတ်လည်းဘယ်မှပြေတော့ဘူးဒီပဲဘာမှအတိညာလူဖြစ်သည့်ကြောင်တော့မှစိတ်ကိုအလကားဖြစ်ထားလို့တောင်ရောက်ရောက်ရောက်နဲ့စိတ်ကြီးအလကားလေလွင့်လာတော့အများကြီးတက်တာသွားတယ်အဲ့ဒီအချိုးကတော့လည်းငရတာပဲအဲ့ဒီလိုဝိရိယတတိဓမ္မာရီပါတဲ့စိတ်ကလေးရလည်းပဲကြည်ကျင်တဲ့စိတ်ကလေးတွေဆိုတော့တစ်ချိန်ကနှစ်ချိန်အချိန်ပေါင်းများပြီဆိုလို့ရှိရင် ကလေးတွေဟာတိုးပွားလာတယ်တကူစထားတယ်တိုးပွားလာတယ်ဒီတိုးပွားလာတဲ့စိတ်ကလေးရဲ့တန်ရှင်းတဲ့စိတ်ကလေးတွေနောက်ကြီးငယ်ရမှကြီးလာတယ်သိရအဲငယ်ရမှထွားလာသိရမှကြီးလာတယ်စိတ်ကလေးတွေကြီးလာတယ်ထွားလာတယ်အဲဒီစိတ်ကလေးတွေများလာတယ်ဒါဘာဝနာခေါ်တာပဲ အားဆက်ပြီးတော့စိုးစိုးမြတ်မှတ်နိုင်မှတတိသမာဓိတွေဖြစ်တာဘာဝနာဖြစ်တာသိစားနေလို့ရတာမဟုတ်ဘူးအဲ့ဒီဘာဝနာစိတ်ကလည်းစိတ်နဲ့တစိတ်ပူကပ်ပြီးတော့နေမှဒါမှဘာဝနာအားကောင်းတယ်တော့မှယောဂီအဲ့ဒီလိုမှတ်တယ်လို့မှတ်လားဆိုတော့မသိရဘူးပေါ့လေစိတ်စိတ်မှတ်နိုင်တယ်လို့မှတ်ခုလားဒါလည်းမသိရဘူးပေါ့လေ မှာတော့စိတ်စိတ်ရှိရှိဆက်ဆက်ယူတည်တယ်မရမလားလို့ရတာပဲဒီမှာဟွန်းအဋ္ဌညာမဖြစ်သေးတဲ့ကြောင့်တော့မှပရိယုဌာဏကိလေသာတွေကိုယ်မှာဖြစ်ခွင့်မရဘူးတန်ရှင်းတဲ့ဓမ္မရိဘာဝနာစိတ်တွေကြီးရတဲ့ခါလည်းဖြစ်နေလို့တော့အဲဒီလိုစိတ်ကလေးတွေ ဖြစ်အောင်လုပ်ရတယ်ဖြစ်လက်စာကိုလည်းပဲတိုးပွားအောင်ကြီးအောင်ဖွားအောင်များအောင်လုပ်နေတာတဲ့ဒီမှာအဲ့ဒါဘာဝနာခေါ်တာလက်တွေ့ဘာဝနာပဲစဉ်းစားလို့ရတာမဟုတ်ဘူးအဲ့ဒါနားလည်ဖို့အရေးကြီးပါလားထထိုင်စက္ကနာနဲ့ထိုင်ရင်လာကနာထိုင်လာကရုပ်အတ္တကောင်မဟုတ်အတိတ်ကောင်မဟုတ်ဘုရားနာနဲ့ရုပ်တဲ့အဲ့ဒါလေးကြီးကြည့်အောင်လို့ ရှုမှတ်နေရတာသူတို့ပေါ်စေရှုမှတ်ခွဲတယ်သူတို့ပေါ်စေမှာအခုလိုရှုနေလို့ရှိရင်ဉာဏ်မဖြစ်သေးသေးကြောင်တော့မှသမာဓိဘာဝနာတွေဖြစ်နေတာကျိုးကျေးဇူးရှိလာပါပြီအဲနောက်တတိသမာဓိတွေအားကောင်းလာပြီဆိုလို့ရှိရင်ထိုင်စေကာလမှာ ရုပ်ကိုအရင်ပြီးတော့တာပါပဲတောင်းတာလေးတင်းတာလေးတစ်ခုပြီးတစ်ခုတောင်းတောင်းသွားတာလေးအဲ့ဒါကြည့်လာတယ်ဒါရုပ်ကိုကြည့်တာပဲဆက်မှလို့ရှိရင်မရှိမတော့ပဲထိုင်ခြင်းနဲ့အနတရားစုလည်းကြည့်လာတာဒါနာကိုကြည့်တာပဲတပင်နဲ့တည်းဖြစ်နေတော့ကာလမှာတစ်ခုကိုကြည့်လို့ရှိရင်ကျန်တစ်ခုလည်းအလိုလိုတည်ပြီးသားဖြစ်သွားတယ်ဘာဖြစ်လို့လဲတွဲပြီးတော့ဖြစ်နေတာပါ ကျိုးလေးနှစ်ပင်ထိတ်ကထုံထားတယ်တပင်ကမြည်ကြီးတဲ့မြုပ်နေတယ်အခြားတပင်ကမြည်ကြီးပေါ်ပေါ်နေတယ်တပင်မဲဆိုပြီးတော့ဆွဲယူလိုက်လို့ရှိရင်မြည်ကြီးတဲ့မြုပ်နေတာပါပါလာတာအလိုလိုပါလာတာအလိုလိုကြည့်တယ်အလိုလိုရပြီးတော့ဖြစ်သွားတာဒီသဘောမျိုးပဲဒီချတဲ့ဟာကို သိလိုက်ခြင်းအပြင်မထင်ရှားတဲ့ဟာလည်းပဲအလိုလိုဒီပြောသားကြမှာပါဝတာပဲ။ဘာဖြစ်လို့လဲတစ်ဆက်တည်းတစ်ဆက်တည်းဖြစ်နေလို့တဲ့။အဲဒါကနာယနဲ့ရုပ်ခွဲတဲ့အခိုက်အတန့်လေး။နာယုတ်ခွဲသွားပြီဆိုလို့ရှိရင်ပုဂ္ဂိုလ်မဟုတ်တ attva မဟုတ်ငါမဟုတ်သူမဟုတ်ပေါ်ပြီးတော့အသိကောင်မဟုတ်ဆိုတာပေါ့လေဟုတ်တာကဘာလဲနာနဲ့ရုပ်ပဲဆိုတာပေါ့လေရှင်းရှင်းလင်းပြပြသားသား ဝိပဿနာညာအခြေခံလေးဖြစ်လာတယ်အဲ့ဒါဟာလင်ကြီးမှာတဲ့အကျိုးပဲလူတို့မမကနေပြီးတော့ထိုင်ချဆဲကာလမှာဖြေရှားနေတဲ့နာနဲ့တို့တရားတွေကိုကုလိုတိပ္ပဌာန်နေတဲ့ချိန်ဆီအားဆိုင်ချိန်သွားကြပြီးတော့ဆွဲဆွဲစွာရှုလို့ ရှုရအောင်လေးမှစိတ်ကလေးစိတ်ချသွားရင်ဒါကနာဒါကရုပ်ဆိုတာပေါ့လေခွဲခြားပြီးတော့ကြည့်ရတာပဲတခြားစီတခြားစီကြည့်ရတာပဲအဲလိုကြည့်သွားပြီဆိုလို့ရှိရင်အဲလိုမကြည့်ခင်ကတော့ပုဂ္ဂိုလ်လိုလိုတ attva လိုလိုအသက်ကောင်းလိုလိုပေါ့လေအဲဒါလိုလွဲမှားတဲ့အမြင်လေးရှိကောင်းရှိခဲ့တယ် ရှိလိမ့်မယ်ခုထိုင်တဲ့ကာလမှာအရှိကိုအရှိတိုင်းအခုလိုသတိပဋ္ဌာန်လေးနဲ့ရှုလို့နာနေရုပ်အရှိတိုင်းတည်သွားပြီပိုင်းခြားတည်သွားပြီဆိုလို့ရှိရင်အတိအမြဆင်ကျဲလာတာပဲဟွန်းသူတို့ပေါ်တော့ပေါ်စဲလေးမှာပေါ့လေရှုတော့အမြင်မှာရသွားပြီဆိုလို့ရှိရင်အမြင်လွဲတာ ရှိတော့နာယုတ်တရားတော်မှာခုလိုရှုလို့အမြင်မှန်ရှိဖြစ်တာလည်းပဲအမြင်လွဲမှုဟာအထင်လွဲမှုပါဗောဒီအဲ့ဒါကျင်းသွားတာပဲဒါကြောင့်ဥဒရိမောပြထားတယ်နမရူပနာယာထာဝတသနာဒိဋ္ဌိဝိသုဒ္ဓိနာမတဲ့ နမရူပါလာထိုင်တဲ့ကာလမှာထင်ရှားနေတဲ့ထိုင်ခြင်းနဲ့အစိတ်အစစ်စစ်နာနဲ့နာတရားနဲ့ထိုင်ရုပ်အစစ်စစ်ရုပ်တရားတို့ကိုယထာဝတ္တဆန္ဒဟုတ်တိုင်းမှစွာသိမြင်ခြင်းဒီတဲ့ရှုလို့ရှိရင်အဟုတ်ကိုတကယ်ကိုသိတော့တာပဲတတိဝိသုဒ္ဓိနာဘ အမည်စင်ကြယ်စီမိပါလေအမည်ရှင်းတော်တယ်ပုဂ္ဂိုလ်မဟုတ်တ attva မဟုတ်ဇီဝတ္တအသက်ကောင်မဟုတ်ဆိုတော့ရှင်းတော်တာပေါ့ဟွန်းအဲလိုအတိလေးတွေရှိပြီးတော့ငကောအစွဲလေးကြီးကျွတ်ကျွတ်သွားအောင်ပေါ့လေရှုမရတယ်ဆိုတာနားလည်ရပါတယ်ထို့တူပဲခြားတာသွားတာယက်တာ ကိုယ်စဉ္ညာသွားတဲ့ခါဝိရတာအဲလိုမျိုးတွေပေါ့လေ။အင်းစောင်းတာလျောင်းတာပြောင်းရွှေ့တာဒါတွေအကုန်လုံးပေါ်ရုပ်ပိုင်းဆိုင်ရာတွေဟာကိုယ်ရာဆန့်တာမြေတောက်ခတ်တာမျိုးလုံးပိတောက်ဖွင့်တာကစာပလိတာနာနဲ့ယုတ်တရားတွေတွဲပြီးတော့ဖြစ်နေတာအဲဒီလိုခိုက်တာမျိုးပါလဲပဲနာနဲ့ယုတ်တွဲပြီးတော့ဖြစ်နေတာဘုလို့ သူတို့ကိုကြည့်လို့တဲ့အနေနဲ့ပေါ့လေအားစိုက်ပြီးတော့ချိန်သားကဆွေးနွေးဆိုရှုရတာကြီးပဲရှုလို့အားကောင်းလာပြီဆိုလို့ရှိရင်ဒီဒုက္ခတာမျိုးလုံးပိတ်တာခုနာစာအိခိုက်တာမှရှိနေတဲ့တိမ်ပွေးတဲ့နာနဲ့ယုတ်တရားကြီးဉာဏ်စံတဲ့နာနဲ့တယုတ်တရားကြီးလည်းပဲလိုက်ပြီးပြီးတော့အတိလာတော့တာပဲယုတ်တရားတွေဆိုတာ အတိမရှိဘူးသူတို့ကတော့သူရှိတက်တဲ့ဆိုလို့ရှိရင်ထိုင်တဲ့ရုပ်အစဉ်စဉ်ဖြစ်ဖို့ဆိုတာသိမလွယ်ပါဘူးထိုင်ရင်စိတ်နတရားကြောင့်သူတို့ကတော့လှုပ်ရှားမှုတွေဖြစ်နေတာဆိုကြပါစို့ခုပံကမရှိနေတဲ့မောတာဆိုတာရှိပါတယ်ကွာမောတာဟာတန်ခဲတန်တုံးနေပဲ ကြီးတယ်ပဲတဲ့လောက်ပါပါတယ်။ကိုကြီးနဲ့ပတ်ပြီးတော့ဗောလေသူကြီးကောက်ဆိုပြီးတော့မော်တာလေးလောက်ထားတာပဲ။ရက်စိတ်ဓာအမလာပဲနဲ့တော့ဒီမော်တာဟာမလဲဘူး။ရက်စိတ်ဓာအလာမှထွက်လေတာပဲ။သူအတေကြီးပဲ။ဟောဆံရကလေးနှိမ့်လိုက်ပြီဆိုလို့ရှိရင်အဲ့ဒီမော်တာမှာ ကျက်စစ်ဓာတ်တွေဝင်လာတော့လဲလာတာပဲနံပါတ်1နံပါတ်2နံပါတ်3ပေါ်လီလာလို့ရှိရင်နည်းနည်းမြန်ကြီးနည်းနည်းခလုတ်တင်လိုက်ရတာပဲဆွေးနည်းနည်းမြန်ကြီးများများပေါ်လီဟိုမှာနံပါတ်တင်လိုက်ရတာပဲဒီမှာသိမြန်ကြီးလို့ရှိရင်လည်းသိအမြန်ဆုံးတင်လိုက်ရတာပဲဟိုလျှက်စစ်အားမော်တော်မှာအပြည့်ဝင်တဲ့အတွက် ဒီမှာလည်းပဲမုဒ္ဒလှုပ်ရှားပြီးတော့ဘင်္ဂမှာလည်းပဲတူဝီလည်းဖြစ်နေတာပဲအဲ့ဒီသဘောမျိုးပဲအဲ့တော့ဘင်္ဂမှာရှိနေတဲ့မုဒ္ဒဟာသံဃေတလုံးအသေးပဲဆိုတော့ဘာမှသူ့ဟာသူဆိုမလုပ်နိုင်ဘူးမျက်စိတာဝင်လာပြီဆိုလို့ရှိရင်အိုးတခါတည်းကိုလည်းလိုက်တာပါဒီလိုလျှက်စိတာဘာနဲ့တူလဲဆိုတော့ ရုပ်တည်လှုပ်ရှားအောင်ပြုလုပ်တဲ့စိတ်ပေါ့လေစိတ်ဟာလျက်စိတ်တာသူဝင်လာတဲ့အခါမှာရုပ်တည်ကလှုပ်ရတာပေါ့လေစိတ်ကြောင့်ဖြစ်တဲ့ရုပ်တည်ကလှုပ်ရတာသူလာသေးရင်မလှုပ်သေးဘူးဒီရုပ်ကသူလာရင်လှုပ်တာပဲစိတ်ကမြန်သွားလို့ရှိရင်သူတို့ကလည်းမြန်လိုက်လာတာစိတ်ကအလောတော်ဆိုရင်သူတို့ကလည်းအလောတော်ပဲစိတ်ကနေခြင်းသူတို့ကလည်းအလိုလိုနေတော့တာဒီလိုကိုယ်တွေကစိတ်ကြောင့်ဖြစ်တဲ့ ဆိုင်ရာဆိုင်ရာယုတ်တရားတွေဟာစိတ်မပါဘဲနဲ့မပြီးဘူးဆိုတာပေါ့လေစိတ်အကြောင်းရှိမှဒီယုတ်တရားတွေဟာလှုပ်ရှားနိုင်တယ်ဆိုတာပေါ့လေပင်္ဂကပင်္ဂမတတ်တဲ့မောတာလျက်စိမလာလို့ရှိရင်ဘာမှမလုပ်နိုင်ဘူးဆိုတာပေါ့လေဆရာကလုံးနှိမ့်လိုက်လို့လျက်စိဓာတ်ကြီးတကြွရီလျှောက်ပြီးတော့ဟိုမှာသွားတိမှာလည်နေတယ်ဆိုတာပေါ့လေ အဲ့ဒါကြီးဆက်ဆက်ကြည့်ပေါ့မော်တာလေးရတာပျက်စီတာနဲ့ကြည့်လို့ဒါပဲပျက်စီတာအားကအနတရားနဲ့တူတယ်အဲ့ဒီမော်တာကြီးကယုတ်တရားနဲ့တူတယ်ဆိုတာမဲ့ရှိကြည့်လို့ရှိရင်သဘောပေါက်တတ်ပါရဲ့ဒီတော့ထိုက်စေကာလမှာမကောင်းတဲ့ယောဂီဆိုလို့ရှိရင် ကြောင်းတဲ့အကျိုးနဲ့သူကြောင်းတဲ့သူအကျိုးကြည့်မြင်လာပြီဆိုလို့ရှိရင်ဒီမှာနိယာမတစ်ခုကိန်းဒီဘောလေနိယာမတစ်ခုထွက်လာတယ်ထိုင်စေခဏနဲ့ထိုင်ရင်လည်းအကြောင်းဖြစ်သောနံထိုင်ရင်လည်းအကြောင်းဖြစ်သောနံထိုင်တာကအကျိုးဖြစ်သောယုတ်ဖန်ဆင်းကမဟုတ် သူကမှဖန်ဆင်းတော့ဟုတ်ဟွန်းဖန်ဆင်းကမဟုတ်ပေါ်တာကြောင်းကျိုးတာဟုတ်ပေါ်ဒီကအကြောင်းနဲ့ကျိုးတာတော့ဟုတ်တယ်ဒီအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ဖြစ်ပုံသိချင်းထိုင်စေကာလမှာကြည့်ပေါ့ဘုရားအားဆက်ရမယ်ဖြေပေးရမယ် အားဆိုင်လို့ရှုခွက်အာရုံမှာထိုင်တဲ့အကြောင်းအကျိုးပေါ်မှာတစ်ခုပေါ်မှာရောက်သွားလို့ရှိရင်သုံးခုအကြောင်းပေါ်မှာရောက်သွားလို့ရှိရင်အကြောင်းသိတာပဲအဲ့ဒီမှာကတ်နေလို့ဆွဲယူမှာဆက်ကြတော့ဒါသိလားဒါသိကြတယ်သူတို့ပေါ်တော့ပေါ်သေးလေးမှာပေါ့လေအဲ့ဒီစီရောက်အောင်လို့အားဆက်ဖို့ကခုတ်တော်အပူကြီးအားဆက်ရမယ်တက်ကြွနုံနုံချာချာရှိရမယ်ဖြစ်ဖြစ်လည်းရှိရမယ် ချိန်တက်ပြရမယ်လို့အဲ့ဒါရှိတယ်လေဒါသိရေးကြည့်ပါလေဒီခါမျိုးမှာထိုင်စေကာလမှာပေါ်တဲ့နယုတ်တရားတွေကိုမိရအောင်သိရေးကြည့်တယ်ရှင်းလိနှိမ့်ကနေလို့မရဘူးငင်းနိုင်လို့မရဘူးတွေးနေလို့မရဘူးဒီခိုက်တာမှာဒီလောကအရေးကြီးဆုံးပဲဆိုတာပေါ့လေထိုင်စေကာလမှာထင်ရှားတဲ့ အကြောင်းနဲ့အကျိုးဆက်ဆက်ပုံဖြစ်ပုံကိုဒီလားဒီကိုအရေးကြီးတယ်ဆိုတော့ဒါရောအရေးကြီးလို့ဟွန်းဒီအကြောင်းကျိုးပေါ်စေရှုမှတ်ခွဲတဲ့အကြောင်းကျိုးကိုရပြီးရှုမှတ်ပြီးတော့အကြောင်းနဲ့အကျိုးခွဲအောင်ကြောင်းဒီဒီချာချာရှုမှတ်ရတယ်ကွဲပြီဆိုလို့ရှိရင်တော့ဒီအကြောင်းနဲ့ဒီအကျိုးတွဲဆက်ပြီးတော့ဖြစ်နေပါလားထိုင်ရုပ်စစ်စစ်ကလည်းပဲ ဖန်ဆင်းရှင်တကုရှင်တယောက်ရဲ့အရှိန်ဝါကြောင့်မဟုတ်ဘူးထိုင်ခြင်းနဲ့စိတ်အရှိန်စဉ်ကြောင့်ထိုင်ရုပ်ဖြစ်တာထိုင်ချနေတော့မှထိုင်ခြင်းနဲ့စိတ်ကလေးပြတ်သွားပြီလို့ရှိရင်သူ့ဘာသူရပ်သွားတာနည်းနည်းတော့ရပ်နေလို့ရှိရင်ထိုင်ရုပ်စိတ်မဖြစ်ဘူးဒီเจ้าရှိမှဒီအကျိုးပေါ်တယ်ဒီเจ้าကရက်သွားရင်မရှိရင်ဒီအကျိုးမပေါ်ဘူးဆိုတာယုံဝတ္တတရားတွေကဲလို့တန်ရှင်းလို့အဲ့လိုတော်ပါတော့ အဲဒီတော့အရှင်းလောက်ရောက်သွားပြီဆိုရင်လည်းတော်တော်ဟန်ချလာပါပြီထို့တူပဲထာတာသွားတာရက်တာကိုယ်တာဆန္ဒစောင်းတာငဲ့တာကြွတာလှမ်းတာချတာတော့အကုန်လုံးပဲတယ်နာကြောက်ခံပြီးတော့ရုပ်ကြိုးတရားဖြစ်ပုံတွေပေါ့လေအဲဒီဒီရှာသိကျင်လို့ရှိရင်တော့သူတို့ပေါ်လုံးပေါ်စေးလေးမှာပေါ့လေခုလိုသတိပဋ္ဌာန်နည်းနဲ့ အားစိတ်ပြီးတော့ချိန်သားကဆွေးရစွာရှိမှုပဲဒါပဲဒီချိန်မှာများလို့ရှိရင်အခုနမရှိနေတည့်ပြီးတော့အဲ့ဒီဘုံမှာသတိဓမ္မတွေဖြစ်လာတဲ့အခါမှာအလိုလိုသိလာတာပဲအဲ့လိုသိရတဲ့အရာမျိုးကဒါဘာဝနာသိခေါ်တယ်စာပြောလို့သိတာမဟုတ်ဘူးဆရာကပြောလို့သိတာမဟုတ်ဘူးကိုယ်ကတွေးလို့သိတာမဟုတ်ဘူး ရှုမှတ်လို့ဘာဝနာစိတ်တွေအားကောင်းလာတဲ့အခါကျမှကြည်တာဆိုတာပေါ့လေကိုယ်ရင်းနဲ့သဘောပေါက်လာမှာပါပဲကျွန်တော်ဒီလိုထိုင်စေကာလမှာယုံငင်တဘာဝကြောင်းကျိုးတဘာဝတွေပေါ့ဒီတဘာဝတရားတွေအဲ့ဒါလောက်ပဲကြည့်ရ အဲဒီကြောင်းကျိုးတဲ့သဘောဝတရားတွေဟာဖြစ်ပြီးတော့ဖြစ်တဲ့အတိုင်းတည်နေတာမဟုတ်ဘူးခုဖြစ်ပြီးတော့အခုပြင်ဖြစ်သွားတာပဲအောင်ပြအတိဆက်အောင်ပြအတိဆက်ပထမဆိုင်ရင်စိတ်နဲ့သူနဲ့ဆက်ဆက်တဲ့ထိုင်ရုပ်တတုပ်ပြသွားပြီဒုတိယဆိုင်ရင်စိတ်နဲ့ဒုတိယထိုင်ရုပ်သူတတုပ်ပြီးသွားပြီ နောက်တတိယထိုင်ခြင်းနဲ့စိတ်နဲ့တတိယယုတ်တီးတီးပေါ့လေအတွဲရတွဲရသွားနေတာဒီမှာဟွန်းပထမတသုဒုတိယတသုတတိယသုတသုဝိတသုသွားနေတာဘာမှတည်ရဲတော့မဟုတ်ဘူးဒီမှာလေအဲဒီလိုတသုဝိတသုပေါ်ပြီးတော့ပြောက်သွားတာတွေကဒါအာခါရခေါ်တယ်အချင်းညာခေါ်တယ်အဲဒီအချင်းညာလေးနောက်တော့ကြည်လာတာပဲဒီမှာကြောက်ကြွဆက်ဆက်ပြီးတော့ ဖြစ်ပုံလေးတွေကြည့်လို့တော်တော်လေးရင့်ကျက်သွားပြီဆိုရင်ကိုယ့်ရဲ့တတိသမารလေးတွေအားကောင်းလာတဲ့အခါမှာအဲ့ဒါလေးတွေပါကြည့်လာတယ်။ဟွန်းဒီချင်းရဆုံးကြည့်မှဝိပဿနာဉာဏ်ဖြစ်တယ်လို့ခေါ်တယ်။တမင်တက်တဲ့ပေါ်ပြီးတော့ပြောက်သွားတာပဲဆိုပြီးတော့ဆင်ခြင်ဖို့မလိုဘူး။စိတ်သာရှိနေ တတုပ်ပြီးတတုပ်ထိုင်ခြင်းနဲ့စိတ်ထိုင်ရုပ်ထိုင်ခြင်းနဲ့စိတ်နဲ့ထိုင်ရုပ်ဆိုတာပေါ့ဒီတကယ်လည်းလိုက်ပြီးလာတာပဲအလိုလိုကြည့်လာတာပဲပထမတော့ခက်ကြဲကြဲပေါ့နောက်ခက်မှန်မှန်ပေါ့နောက်ခက်စိတ်စိတ်ပြီးလာတာပဲဒီမှာအဲ့ဒီလိုရှုလို့ရောက်တဲ့အကျိုးတတုပ်ပြီးတတုပ်တပိုင်းပြီးတပိုင်းဇပိတဇပေါ့တစီပြီးတစီ ရှုလို့ပေါ့လေပေါ်ပြီးတော့ပြောက်သွားဖို့ကြည့်ရပြီဆိုလို့ရှိရင်ဟောဒါကြီးမမြဲပါလားဆိုတာပေါ့လေအဲ့ဒီအတီလေးကဝင်လာတော့တာပဲအလိုလိုဝင်လာတာအဲ့ဒီလိုကြည်လေးမရှိဘူးဆိုလို့ရှိရင်ဒီစိတ်ကပဲခုကြည့်တဲ့ကြည့်ရှိနေလို့လို့နေတော့လည်းချိန်ပေါင်းများစွာထိုင်နေမှာပဲอืมအခုဒီအဲ့ဒါကြီးလိုက်ပါနေတယ်လို့လို့ အခုဒီခြံရုပ်ကလည်းရှိနေသလိုလိုပေါ့လေအဲ့ဒီသလိုသလိုနဲ့ပေါ့လေအဲ့ဒီပုံမှာဖြစ်စီပုံမှာပေါ့လေသူ့ဘက်ကလည်းသူတွေ့ရတွေ့ရပြည့်သွားဖို့မတည်ဘူးဆိုလို့ရှိရင်တော့မြဲနေတဲ့တရားတွေဆိုတော့အဲ့ဒီအစွဲကဝင်တတ်တယ်ဒီစိတ်ကကြီးတဲ့စိတ်ကြီးဒါယုကကြီးတဲ့အထိပါနေတယ်ဆိုတော့ပေါ့လေအဲ့ဒီအစွဲတွေလည်းရှိတော့ဘူး သူ့ခိုက်တဲ့နဲ့သူသူ့အကြောင်းနဲ့သူအကျိုးတွဲတွဲပြီးတော့တစီပိတစီဒီပိတိရပေါ့လေအောင်ပြည့်သေးဆက်အောင်ပြည့်သေးဆက်ကုဝင်ဖြစ်ပြီးတော့ကုဝင်ဖြစ်သွားတယ်ဆိုတာပေါ့လေကောင်းကောင်းရှင်းသားလေတော့ပါပဲဟမ်တေချာသမှတ်ကြည့်ကောင်းသားလေမှာပါပဲအဲဒါလုံးလေးကြပါဒီမမြဲပုံလေးရှင်းရပုံလေးသူတော်တိုက်သူဖြစ်ပုံလေးပေါ့အဲ့ဒါလေးဆက်ပြောပါမယ်ဒီနေ့ကတော့တဏှာကြီးပြည့်သွားတော့ဒါပဲထွက်ကြအောင်စို့ sadhu, sadhu, sadhu.